ဒီနေ့ဝတ်ဆိုလာပြီးနေ့မှာလူရှင်များဆွမ်းလူရှင်ကအာယုံဆွမ်းအာယုံဆွမ်းနဲ့ညာနေလူရှင်ကဥမျိုးဆွေတော်မြတ်ရှင်မိသားစုတော်လူတွေနေဆွမ်းကြတော့တော်ကျင်တန်မိသားစုကွယ်လွန်သွားတဲ့ဥကျင်မောင်ကြီးစုပြီးတော့လူသားတယ်နေဆွမ်းလူရှင်တယ်မလားအမဲစုနဲ့အမဲစုနဲ့တူတယ်သူတော့ဆယ်နိုင်ကျော်မှရောက်နေတူကတရားဟောပြီးတော့ဒီစချပေးပါဦး တရားနာကြမယ်ဘုလိုပြီးသတ်ဂတိနိဗ္ဗာန်ဂတိအာနိဘာဒနှမျိုးရှိတယ်ဂတိနိဗ္ဗာဒဆိုတာကဘဝကိုလူတဲ့ဘဝခိုက်မြဲတာကိုဂတိနိဗ္ဗာဒခေါ်တယ်ကိုကအလူပီမှာဖြစ်ခြင်းတယ်မဟုတ်နတ်ပြည်မှာဖြစ်ခြင်းတယ်စသဖြင့်ကိုလူရှိတဲ့ဘဝကို ဒီဘဝကိုရုပ်စင်နိုင်တဲ့ကုသိုလ်ကောင်းမှုကိုပြုပြီးတော့လုပ်တဲ့ခါမှာကိုပြုတဲ့ကုသိုလ်အတိုင်းပဲကုသိုလ်ရှင်ရဲ့ဆန္ဒအတိုင်းပဲကိုဖြစ်ခင်တဲ့ဘဝမှာသွားပြီးတော့ဖြစ်တဲ့အဲ့ဒါကိုဂတိနိပါဒခေါ်တယ်နောက်တစ်ခုကကိုဖြစ်ခင်ပေမဲ့ဖြစ်ခင်တဲ့ဘဝမှာတော့မဖြစ်ဘူးဂတိမမြဲဘူးအဲ့ဒါကိုဂတိအနိပါဒလို့ခေါ်တယ်တော်တော်နားလည်ထားဖို့လဲလူတယ် ကြိုတင်ပြုပြင်ထားဖို့လဲလိုတယ်သိထားဖို့လဲလိုတယ်ခတခဏတရားနာပြီးပြီးပြီးတော့ဒီလိုမျိုးဆိုရင်မရဘူးမြတ်စွာဘုရားရှင်ဥပရိပန္နာသပါဠိတော်မှာသင်္ခရူပပါတိသုတ်တံဆိုပြီးတော့ဂတိနဲ့ဆက်စပ်ပြီးတော့ဘဝနဲ့ဆက်စပ်ပြီးတော့မြတ်စွာဘုရားတိတာဟောတာတဲ့သုတ်တံတစ်ခုရှိတယ်အဲ့ဒါလေးဘုရားလူရင်းလေးပဲတနေ့လေးပြောပြမယ် ဣဒဘိက္ခဝေဘိက္ခုတတ္တယသမဏကတောဟောတိသီလေနစာဂေနသုတေနပညာယသမဏကတောဟောတိတရား၅မျိုးရှိရမည်တဲ့အဲ့ဒီတရား၅မျိုးကိုမှရှိပြီးတော့ကုသိုလ်ကောင်းမှုတစ်ခုပြုရမည်ပြုပြီးတော့ဆုတောင်းတဲ့တရား၅မျိုး ကိုယ်မှရှိထားရမယ်ကုသိုလ်ကောင်းမှုတစ်ခု ပြုရမယ်ပြုပြီးတော့ကိုလိုတဲ့စုကိုတောင်းအဲ့ဒါဂတိနိဘာတကုတုခေါ်တယ်ကိုလိုတဲ့ဘဝတိုင်းသွားဖြစ်တယ်စုတောင်းရတယ်စုမတောင်းတရားငါမျိုးကိုမှပြည့်စုံရတော့လဲစုမတောင်းဘူးဆိုရင်ဂတိမမြဲဘူးစုမတောင်းရင်လည်းဂတိမမြဲဘူးစုတောင်းရတော့လဲကုသိုလ်ငါမျိုး တရား၅မျိုး ကိုမှမရှိရင်လည်းမပြည့်စုံရင်လည်းဂတိမမြဲဘူးတဲ့။ဒါပြောပြမယ်။တရား၅မျိုးကိုမှရှိထားရမယ်။ရှိထားပြီးတော့ကုသိုလ်တစ်ခုပြုပါ။ပြုပြီးတော့ကိုလိုတဲ့ဘွားကိုဆုတောင်းပါ။ဒီလိုဆိုရင်ဂတိမြဲသွားပြီ။တရား၅ပါးတော့ကိုမှပြည့်စုံတယ်။ဆုမတောင်းဘူးဆိုရင်ဂတိမမြဲဘူး။ ဆူတော့တောင်းတယ်တရား၅ပါးခုမှမရှိရင်လည်းဂတိမမြဲဘူးဒါမှန်သားဝင်ကြည့်တယ်ဒါကြည့်ကြုံနားလဲတယ်မလားအဲနားလဲထားတရား၅မျိုးဆိုတာကတဒ္ဓသီလသုတ္တအစာကပညာဒီတရားတွေကထပ်တလဲလဲကြာနာမှကြာခုနေတဲ့တရားတွေဒီသင်္ခါရုပပတ္တိသုတ္တနာဘုံကြီးကမဟောရသေးလို့သိတာမဟောရသေးလို့ မကြသေးတာခုဘုန်းကြီးဒီနေ့ဒီတရားယူခေါ်ပြီးတယ်တတ္တဆိုတာဘူဘူကြီးတို့ဘဘွားကြီးတို့ဘူဘူအောင်တို့ကိုသွားပြီးတော့ကြည်ညိုတာကိုတတတရားလို့မဆိုရဘူးဖရာပေါ်မှာတကယ်ယုံကြည်တဲ့တမန်သမုဒ္ဒမြတ်စွာဘုရားရှင်ဆိုတာတကယ်ရှိတယ်တကယ်ဟုတ်တယ်တကယ်မှန်တယ်မိမိရဲ့ကိုယ်ပညာနဲ့ကိုယ်တည်းသိတယ် မဲ့ဖို့နိဗ္ဗာန်တရားဆိုတာစင်စစ်ဧကအမှန်ရှိတယ်ကိုတင်သိတယ်ဖြတ်တိပိသံဃာတော်တွေဆိုတာတကယ်ရှိတယ်လို့ကိုတင်သိတယ်ကိုတင်ဉာဏ်နဲ့ပိုင်ချပြီးတော့နားလည်တယ်ဗုဒ္ဓဓမ္မသံဃာယတနာ၃ပါးကိုမိမိဉာဏ်နဲ့ပိုင်ချပြီးတော့တကယ်ကိုယုံကြည်တာအလေးအမြန်ပြုပြီးတော့ယုံကြည်တာမပြည့်စည်စေဘူး ယတနာသုံးပါးကိုကြည်ညိုတဲ့တရားတရားဘရောမှကိုမှမပြည့်စည်ဘူးခိုင်မြဲနေရမယ်နှစ်သီလငါးပါးသီလပြည့်စုံနေရမယ်ဘုန်းကြီးကသီလပေးတိုင်းပေးတိုင်းပါဠိတကြောမြန်မာတကြောဒီလိုပေးတယ်နားလည်အောင်ပြီးပြီးတယ်ခုရှစ်ပါးသီလဆိုရင်လည်းအဲ့လိုပေးကြတာပါပဲငါးပါးသီလမြင်ရမယ်သုတ္တဘုဒ္ဓတရှိရမယ်ဘုဒ္ဓတဆိုတာက မညဖုန်ညာနိဗ္ဗာန်တရားကိုရစေနိုင်တဲ့တတိပဋ္ဌာဝိပဿနာတရားကုသိုလ်တရားတွေဘုဒ္ဓတကုမှာအလိုအလောက်ရှိထားရမယ်ကုသိုလ်နဲ့ဆက်စပ်၍မညဖုန်ညာနိဗ္ဗာန်တရားကိုရောက်ဖို့ရန်ကုသိုလ်နဲ့ဆက်စပ်၍ဘုဒ္ဓတကုမှာအလိုအလောက်ရှိထားရမယ်လိုလိုရှိထားမယ်ဆိုတာပဋိကသုတ်ဘုံနှုတ်ဖို့ဆောင်ဖို့မဟုတ်ပါဘူးဒီလိုကြည်ရမယ်ဒီလိုလုပ်ရမယ်ဆိုတာလေးကိုနားလည်ထားရမယ်လူဆိုလို့တဲ့ စာကပေကံဆွကြတာပေကံဆွကြတာစာကဒါနာပေါ့ဒါနာပေါ့အယုအလန့်အမြတ်မရွေးကိုနိုင်တယ်လို့လူနာပေကံဆွကြရမယ်ပညာခေါင်ချုပ်ပညာကကုသကံဆိုတာနားလည်ရတယ်ကုသကံအကျိုးတရားဆိုတာနားလည်ထားရတယ်အကုသကံဆိုတာနားလည်ထားရတယ်အကုသကံအကျိုးတရားဆိုတာနားလည်ထားရတယ် အကျိုးနဲ့အပြစ်အဆုံးနဲ့အကောင်းနှစ်ခုကိုတိတိကျကျကိုနားလည်ထားရမယ်ကုသိုလ်ဆိုတာကောင်းတဲ့အလုပ်ကောင်းတဲ့အလုပ်လုပ်ရင်ကောင်းကျိုးရတယ်နားလည်ထားအမြတ်ကြီးမဟုတ်ဘူးဒါနားလည်ထားရမယ်အကုသိုလ်ဆိုတာမကောင်းတဲ့အလုပ်မကောင်းအကျိုးကိုပေးတယ်ဒါဒါနားလည်ထားရမယ်ဒါနားလည်ထားဒါပညာခေါ်တယ်ဒါပါပဲအကြီးအကျယ်ကြီးမဟုတ်ဘူးဒါလောက်သိတာကပညာရှိပဲ ကုသိုလ်လို့ရင်ကောင်းတယ်ကောင်းကျိုးရတယ်လူနာနိဗ္ဗာန်သုဏချမ်းသာသူမျိုးမကြိုက်ကံရတဲ့ကုသိုလ်အကုသိုလ်ပြုရင်အပယ်လေးပါးရောက်တယ်နားလည်ထားနားလည်ထားတော့သူဘာလုံးမလဲကုသိုလ်ကိုပြုလိမ့်မယ်အကုသိုလ်ကိုသူရှောင်လိမ့်မယ်အဲ့ဒီသဒ္ဒါသီလာသုတ္တဆကပညာခေါ်တဲ့တရား၅ပါးကိုမှပြည့်စုံထားပါစေမြတ်စွာဘုရားရှင်ကဒီတရား၅ပါးဘုလို့ပြီးသားပိဿနဲ့ဝယ်ရသလားမဝယ်ရပါဘူးနော် မရပါဘူးကိုယ်ရဲ့အသိဉာဏ်နဲ့ကိုယ်ထိသိတဲ့တရားပဲမဟုတ်ဘူးလားသဒ္ဓါသီလသုတသာကပညာအဲ့ဒီတရား၅ပါးနဲ့ပြည့်စုံထားပါပြည့်စုံပြီးရင်ကုသိုလ်တစ်ခုပြုပါအကျိုးရှိတဲ့နေရာမှာကုသိုလ်တစ်ခုပြုအကျိုးများများရမယ့်နေရာမှာကုသိုလ်တစ်ခုပြု မိမိအမတန်ကြည်ညိုတဲ့အမတန်လေးမြတ်တဲ့နေရာမှာကုသတကူပြုသာသနာတော်အတွက်အလွန်အကျိုးရှိမဲ့နေရာမှာကုသတကူပြု ကုသပြုတိုင်းပြုတိုင်းအကျိုးများတာမျိုးမဟုတ်ပါဘူးနော်ကျူမများဘူးကျိုးလည်းများရမယ်အကျိုးလည်းကြည်ရမယ်အကျိုးလည်းရှိရမယ်အဲ့ဒီနေရာမျိုးမှာကုသတကူပြုထိုက်ထိုက်တန်တန်ကုသတကူပြုတဲ့ပြုပြီးတော့ဆုတောင်းပြီးတော့ဆုတောင်းရင်ဘာဖြစ်သွားမလဲ ရပြီဥမာဖြစ်ဤကုသိုလ်ကောင်းမှုကြောင့်မြတ်စွာဘုရားရှင်မြတ်သိအပ်သောတစ္ဆာ၄ပါးနိဗ္ဗာန်တရားကိုရရပါလို့ဤနိဗ္ဗာန်မရမြင်ကာလစကြမ်းမှာအပယ်လေးပါးမှာလော့ပြီးတော့လူဘဝမှာဖြစ်ရင်လည်းပဲမြို့ကောင်းမြို့မြတ်ချမ်းသာကြွယ်ဝတဲ့အမျိုးမှသာဖြစ်ရပါလို့ဤသူတော်ကောင်းတို့ရဲ့အဆုံးအမဩဝါဒကိုလက်ခံနိုင်သော အသိဉာဏ်ပညာရှိသောပုဂ္ဂိုလ်မျိုးဖြစ်ရပါလို့ဤထဲမြဲသောဉာဏ်ပညာဆုရှာသောဉာဏ်ပညာလျင်မြန်သောဉာဏ်ပညာရှိသောပုဂ္ဂိုလ်မျိုးဖြစ်ရပါလို့ဤကိုဆုတောင်းလိုက်ရောအဲ့ဒါလို့ဒီတရား၅မျိုးနဲ့ကိုယ်မှပြည့်စုံပြီးတော့ဆုလက်ကုသိုလ်တစ်ခုလက်ပြုပြီးတော့ဆုတောင်းလိုက်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာဖြစ်သွားမလဲဂတိမြဲသွားပြီတဲ့လူပြည်မှာဆိုလဲလူဖြစ်မယ်နတ်ပြည်မှာဖြစ်ခင်လည်းပဲနတ်ပြည်မှာဆုတောင်းဖို့နတ်ပြည်ကြောက်တာခုဖြစ်ခင်တဲ့ဘဝတွေမှာဆုတောင်းဖို့ သူတောင်းပြီးကုသိုလ်ပြုလိုက်ရင်ဘာဖြစ်သွားမှာလဲဘုန်းတော်ပြည်သားဂတိမြဲပြီနိဗ္ဗာဒကုသိုလ်ခေါ်တယ်ဖះဖះစကားအဒိသဝဇနာဗုဒ္ဓအမောကဝဇနာဗုဒ္ဓမြတ်စွာဘုရားစကားနှစ်ခုမပြောတာဘူးမြတ်စွာဘုရားတို့မိသည်မှာစကားကိုနှစ်ခုမပြောတာဘူးတဲ့အကျုမရှိအချင်းညောစကားကိုလည်းမြတ်စွာဘုရားဘယ်တော့မှမပြောဘူးအမှန်တရားဘုရားပြောတဲ့စကားဆိုရှင်မှားမလားမှန်မလားအေးမှန်တယ်ဒါဘုန်းတော်ပြည်သားကဘာလို့လဲ ဆိုဆိုရှင်တော့ကိုဘုရားဟောပြီတုတ်တန်ကြရှည်ကြီးပဲဒါလေးလူရင်းလေးဒါဟောတယ်မှတ်မိတယ်မလားအေးတရား၅မျိုးကဘယ်တရားတွေလဲသာဒာသီလသုတစာကပညာအဲ့ဒီတရား၅မျိုးကိုမှဘာဖြစ်ထားမလဲမပြတ်စင်နဲ့ရှိထားမခိုင်မြင့်စေရမယ်ပြီးတော့ဘာလို့ရမလဲကုသတခုပြု ကုသကဘယ်နေရာမှာပြုရမှာလဲအကျိုးရှိတဲ့နေရာမှာပြု အကျိုးများမဲ့နေရာမှာပြု အကျိုးကြီးကြီးရမဲ့နေရာမှာပြုကိုကြီးညိုလေးမြန်တဲ့နေရာမှာပြုပြုတော့ဘာလို့ရမလဲသုတောင်းသုတန့်ကိုဘာဖြစ်သွားမလဲအေးဂတိပြည့်စုံသွားပြီတဲ့ခုဒီဘောကတည်တော်ဘုန်းတော်ပြေတဲ့အပလေးပါရောက်ရှင်းသလား အာမြတ်ရှင်ဟူသုတန်နေကြတယ်မလားပလိပရောပါလိခုဖြတ်ဩဃာတကရောတဲ့အနေပြီးပလိပကတ္တဝဇပိရှိယတိပြုံကပုပတိတရားလေးပါသုတန်နေတာမဟုတ်ဘူးသုတန်နေတာလေဒါပေမဲ့သုတန်တာဒီတရား၅မျိုးရှိမှကိုယ်မှဘာဖြစ်မလဲရာမဒီတရား၅မျိုးကိုယ်မှမရှိဘူးဆိုရှင်မရဘူးအဲ့မှအော်တခါသုတန်ပြီးတဲ့အခါကျတော့ငါသုတန်ပြီးပြီးငါမှဂတိမြက်ပြီးသူသွားမမှန်နဲ့ကိုလှုပ်ရှင်တော့သွားပြီးတော့မလုံးနဲ့မရဘူးဒီတရား၅မျိုးကဘာဖြစ်နေရမှာလဲရှိနေပြည့်စုံတဲ့ဒါသူတော်ကောင်းတရားတွေကို ဟီရီအတ္တပါတရားနှစ်ပါးထဲလိုက်ရင်သူတော်ကောင်းဥစ္စာခုနှစ်ပါးရဖို့ရမလားအဲအဲ့ဒါသူတော်ကောင်းဥစ္စာခုနှစ်ပါးဖြစ်သွားရောဟီရီတရားနဲ့အတ္တပါတရားတစ်ခုထဲလိုက်ရင်သူတော်ကောင်းဥစ္စာခုနှစ်ပါးဖြစ်သွားရောဟီရီဆိုတာအကုသို့တရားကိုပြရမှာပြရမှာရှက်တာအတ္တမဆိုတာအကုသို့အကျိုးဖြစ်မှာကြောက်လတ်တာအဲ့တော့ဟီရီအတ္တပါတရားနှစ်ပါးထဲလိုက်ရင်ဘာဖြစ်သွားပြီသူတော်ကောင်းဥစ္စာခုနှစ်ပါးလူတွေကအတော်ခက်သား ဘယ်နေရာကိုသွားပြီးတော့လှူတန်းရင်အခုသူညံ့ညံ့သူတော်ကောင်းရမှသူတော်ကောင်းဖြစ်ပါလိမ့်မလဲဘယ်နေရာမှာသူတော်ကောင်းရှိပါလိမ့်မလဲသူတွေကသူတို့လက်ရွေးတယ်မဟုတ်လားအဲဟိုနေရာမှာဘာပေါ်နေပြီလဲဒီနေရာမှာဘာပေါ်နေပြီလဲသွားရပြီမိမိကိုယ်တိုင်ကသူတော်ကောင်းဖြစ်မှနားလေတယ်ကိုကိုယ်တိုင်သူတော်ကောင်းဖြစ်မှဒီကြားတဲ့တွေ့တဲ့ပုဂ္ဂိုလ်ကသူတော်ကောင်းဟုတ်မဟုတ်မျက်စိနဲ့ကြည့်တာနဲ့မြင်တာနဲ့သိတာပါပဲသူတော်ကောင်းအသာသူတော်ကောင်းပဲအာဒါမဟုတ် ဒီလိုသိတဲ့မိမိကိုယ်တိုင်ဒီသူတော်ကောင်းဥစ္စာခုနှစ်ပါးကိုမှပြည့်စုံထားရင်မြင်တာနဲ့ဘာဖြစ်တယ်လဲသိတယ်ဘာဖြစ်လို့လဲကိုကိုယ်တိုင်က သူတော်ကောင်းဖြစ်နေမှာကိုဒီလိုမဟုတ်လားကိုကိုယ်တိုင်သူတော်ကောင်းမဖြစ်မနဲ့သူတော်ကောင်းကိုသိပါမလားခုဖုန်းတော့ပြေးသားလည်းမရှာဘူးလားအဲဝတ်စုတင်ကမဲဘယ်နေရာမှာကျွမ်းများရပါလဲဟာလိုက်ဆိုင်ကြတခါဟာဘယ်နေရာသွားကြဟာဘယ်နေရာမှာသူကြတက်ကြတယ်သွားရပြီတခါလဲတည်တည်တန်းကြီးဒါကများကြီးပဲဟိုနေရာမှာသွားဒီနေရာမှာသွားတယ် အဲ့ဒါတွေဟာကိုယ်တွက်လူနေတာပါပဲဘုန်းတော်ပြပြဒါလူနေတာလေးကိုဘုန်းကပြန်ပြစ်ဆွဲဖို့ပြပြတယ်နော်ဒါမမိတယ်မဟုတ်လားတဲ့လွယ်လွယ်လေးလွယ်တော့ဘာလူတယ်လဲလိုက်နာပြီးတော့ကြည်ကြံဖို့ပါပဲဘာမှမခက်ပါဘူးဩဒမြတ်စွာသာသနာတော်တွေ့ရတာဟာဒါအကျိုးတရားတွေပဲအရင်မို့သူတို့မိမိကိုယ်တိုင်ကသူတော်ကောင်းဖြစ်မှသူတော်ကောင်းကိုနားလေတယ်ဒါရောက် ပါတတိပါသောပသတံအပသတိသာပသတိအပသံတောအပသတံပသတိသာနာပသတိတဲ့ဒိဗ္ဗကမိမိကိုယ်တိုင်ရဲ့သူတော်ကောင်းဖြစ်နေပြီဆိုရင်ဒီပုဂ္ဂိုလ်ကသူတော်ကောင်းပဲလို့ဒီပုဂ္ဂိုလ်ကတော့သူတော်ကောင်းမဟုတ်ဘူးသူယုံမှာပဲလို့သူနားလည်တယ်။ဒါဖြစ်လို့လေသူကိုယ်တိုင်သူတော်ကောင်းဖြစ်နေလို့ ကိုကသူတော်ကောင်းမဟုတ်ဘူးဆိုရင်သူတော်ကောင်းမှသူယုံမှန်မှနားမလဲဘူးတဲ့။ဒါလည်းနော်ကိုကိုယ်တိုင်သူတော်ကောင်းဖြစ်မှဒါကသူတော်ကောင်းပဲဒါကသူတော်ကောင်းမဟုတ်ဘူးဒီလိုခွဲပြီးနားလဲတယ်ကိုကိုယ်တိုင်သူတော်ကောင်းမဟုတ်ဘူးဆိုရင်နားမလဲဘူးသူတော်ကောင်းမှလည်းမသိဘူးသူယုံမှမလည်းမသိဘူးမသိတော့သူတော်ကောင်းကလည်းသွားပြီးတော့ပြင်မှပြုံးပြုံးမှတ်တတ်တယ်တို့ဒီထားရတယ် မြတ်စွာဘုရားဟောခြင်းဟောတော်မူလားတရားအားရမို့ပါသတိပါသောပါသတံအပါသတိသပါသတိအပါသံတော်အပါသတံပါသတိသနာပါသတိမိမိကိုယ်တိုင်ဖြစ်မှသိနိုင်တယ်ဘုရားမြတ်စွာသာသနာတော်ကြီးအထက်မှာတကက်သူတော်ကောင်းဆိုရှိတာပါပဲသောတာပန်ဆိုတာရှိတယ်တဂရကဆိုတာရှိတယ်အနာကဆိုတာယဟန္တာဆိုရှိကြော်ကြော်ပြီးတော့သွားရတာဆိုတော့အဲ့ဒီအရိယာတွေကြော်ကြော်ကြော်ကြော်ပြီးတော့ဖြတ်ဖြတ်ဖြတ်ဖြတ်ပြီးတော့ ဘူဘူကြီးတို့ဘဘကြီးတို့ဘာကြီးတို့ညာကြီးတို့ဆန်ရှိကြီးတို့မုတ်ဆိတ်ရှိကြီးတို့သွားလေတာကတိကတ္တစဉ်းစားရတယ်ဩဒုတကဒကမတွေကဩတဲခက်တကူဗုဒ္ဓဘာသာမြန်မာလူမျိုးများဗုဒ္ဓဟောတဲ့တရားအခြေခံတရားမှမပိုင်ပဲကိုအခြေခံတရားမပိုင်တော့ဘာဖြစ်သွားတယ်လဲသင်္ခါတပုတ်ကိုတွဲတဲ့အခါမှာဘုရားပြည့်စက်တွဲနီးမှန်ဖို့နဲ့အဖြေမှန်ရဖို့ဘုသူအဓိကလဲဘုသူအဓိကလဲ ။ဩတွန်းနီးမှန်ရင်ဖြေမှန်မှာဘူးလား။တွန်းနီးမမှန်ဘဲနဲ့ခုတ်ချောင်များပဲဘူးလား။အဲသူများသူများမှသူများတွဲထားတော့သွားပြီးတော့ခုတ်ချလိုက်ရင်ဟိုဟိုလူမှားရင်ကိုပါရသွားမလဲ။အာမှားသွားပြီ။ဒါကိုသွားပြီးတော့မခုတ်ချနဲ့။တွန်းနီးမှန်အောင်ကိုလုပ်ပါ။တန်ချာတပုတ်တွဲတဲ့အခါမှာတွန်းနီးမှန်ဖို့နဲ့အဖြေမှန်ရဖို့နှစ်ခုမှာတွန်းနီးမှန်ဖို့အဓိကပါပဲ။တွန်းနီးမှန်ဖို့ကလည်းကိုကမကြွန့်ကျင်ရင်ဒီတွန်းနီးမှန်ပါမလား။မမှန်ဘူး။ ဒါမှလည်းထားပါနော်ခြေကံတရားဒီဝါစုလာပြီနေ့မှာဘုံတရားဟောပါတယ်ခုမှမေးတယ်နော်ဒါကြောင့်မြတ်စွာဘုရားကိုရမကြီးကသင်္ခါရုပတိတုတ်တံမှာဂတိမြဲဖို့မမြဲဖို့နှစ်ခုမြတ်စွာဘုရားဟောထားတော်မူတဲ့အတိုင်းသတ္တသီလသုတ္တစာကပညာခေါ်တဲ့ဒီတရား၅မျိုးကိုယ်မှပြည့်စုံပါစေပြည့်စုံပြီးတဲ့နောက်ထိုက်တန်တဲ့ကုသတခုအကျိုးရှိတဲ့နေရာမှာ ပြုပါစေပြီးပြီးတော့ကိုလိုတဲ့စုကိုတောင်းပြီးတော့တဲ့သင်ရမည် တရားငါးမျိုးသာပြည့်စုံ၍ဆုမတောင်းရင်လည်းဂတိမမြဲနိုင်ဘူးဆုသာတောင်း၍တရားငါးမျိုးကုမှမရှိရင်လည်းဂတိမမြဲနိုင်ဘူးတရားငါးမျိုးလည်းမရှိဆုလည်းမတောင်းဘူးဆိုရင်တော့ပြပြောစရာမရှိတော့ဘူးဘယ်တော့မှမရတော့ဘူးအဲဒါကြောင့်အပယ်လေးပါးမှာနေရတာဘုန်းကြီးတို့ပရိသတ်တွေကြာပြီကြာသွားပြီဒါကြောင့်မို့ဗုဒ္ဓမြတ်စွာသာသနာတော်နဲ့တွေ့ကြုံကြတဲ့အခိုက်သာသနာတော်မှာလူဖြစ်နေရတဲ့အခိုက် သာသနာတော်မှာရရှိနိုင်တဲ့ကုသိုလ်တရားတွေကိုပြုကြအစင်မြင်တဲ့ဒါနကုသိုလ်ကိုပြုအစင်မြင်တဲ့သီလကုသိုလ်ကိုပြုအစင်မြင်တဲ့သတိပဋ္ဌာန်ဘဝနာတရားကိုပြုအဲဒါလိုအစင်မြင်တဲ့ဒါနသီလဘဝနာတရားတွေကိုမှရရင်ဘဝအတွက်အေးသွားပြီဘဝတက်ပူဇော်မလို့တော့ဘူးငါသေးတော့ငရဲမှာဖြစ်မလားဟဲ့ပိတ္တဖြစ်မလားဟဲ့အတုရကဖြစ်မလားဟဲ့ဘာများဖြစ်ပါလိမ့်မလဲသူပူဇော်ဘာမှမရှိတော့ဘူး ကိုပူနေပင်နေရတာတဲ့ဘာဖြစ်လို့လဲဒီတရားတွေ၅ပါးတွေကိုမှသိမှမသိပဲကိုဘုရားပိသသေရတာမကြောက်ပဲဘူးလားဘုရားသေရတာသေတာအမှန်ကြောက်တယ်ဘုရားပိသမကြောက်တာသေတာမကြောက်ပဲဘူးလားသေတာပြန်မကြောက်တာနဲ့တူပြောသမားမရှိဘူးတော့နဲတယ်အဲတတိရှိတဲ့တူပဲကိုယ်ကလိုလောက်တဲ့ကုသိုလ်တရားတွေရှိရင်မဖြစ်သလဲတရားတာမကြောက်ဘူး ဘာလိုတယ်လဲပြရှင်လိုလောက်တဲ့ကုသိုလ်ကိုမှရှိရမယ်ကုဆိုးဩရာငါမကြောက်ငါမှာကုသိုလ်အလိုအလောက်နာရာငါမကြောက်ငါမှာကုသိုလ်အလိုအလောက်သေရာငါမကြောက် အာမာကုသအလိုအလောက်ဘုန်းကြီးဖြာပေးလို့လဲဆိုသလားကိုမောက်ကွာရှိနေသလားအဲပြန်မေးရနော်ကိုကိုဖြေကိုကိုသူသူများမကြားနဲ့မပြောနဲ့ကိုကိုဖြေနောက်တစ်ခေါက်အိုရာငါမကြောက်ငါမှာကုသအလိုအလောက်နာရာငါမကြောက်ငါမှာကုသအလိုအလောက် သေရာငါမကြောက်သေရာငါမကြောက်ဘာမှကုသိုလ်အလိုအလားမြတ်စွာဘုရားဟောတဲ့သင်္ကရုပပတိသုတ္တန်နားလည်သွားပြီနော်တရားဝဲသိကြစို့ဘယ်ညောဘုံဒီတရားပေါ့ဒါနာဆက်စပ်တဲ့တရားပဲဟောမှာသီလေပဋိဋ္ဌာယဒိဏဒါနံမဟာဖလံဟောတိမဟာနိတံသော သီလေပဋိဋ္ဌာယဒိဏဒါနမဟာဖလံဟောတိမာနိကံတော်သီလေသီလ၌ပဋိဋ္ဌာယတည်၍ဒိဏဒါနလှူအပ်သောအလှူသည်မဟာဖလံဟောတိအကျိုးများဤအကျိုးမြန်ဤအကျိုးကြည်ကြဤမဟာနိကံတော်အကျိုးစေလည်းများဤကုသိုလ်တစ်ခုမှာအကျိုးရင်းအကျိုးဖျားလို့နှစ်မျိုးရှိတယ် အကျိုးဖျားကိုအာနိသန္တဒီလိုအသုံးပြုတယ်ဒီကုသိုလ်တစ်ခုရောက်မုတ်ချဧကံရသွားတဲ့အကျိုးမျိုးကိုအကျိုးရင်းလို့ခေါ်တယ်အဆွဲအပွားအနေနဲ့နောက်ထပ်ရတဲ့အကျိုးများကို အကျိုးဖျားလို့ခေါ်တယ်အာနိသန်အကျိုးလို့ခေါ်တယ်ဥပမာပြပြောဆိုချင်းနားလည်အောင်လူတယောက်ဘဝမှာဇာတိခေါ်တဲ့ပဋိသန္ဓေဖြစ်ပြီးဆိုရင် အိုရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခပြိုရင်းပဲပဋိသန္ဓေနေသူဟာမအိုမနာမသိသူဆိုတာလုံးဝမရှိဘူးလူဖြစ်လာပြီဆိုရင်အိုရမယ်နာရမယ်သိရမယ်ဒါကြောင့်မို့ပဋိသန္ဓေနေသူရဲ့အကျိုးရင်းဟာအိုရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခဤဒုက္ခသုံးမျိုးဟာအကျိုးရင်းပဲအကျိုးဖြာဆိုတာကသာဝဏီရေးအတွက်ဖြာတဲ့ဒုက္ခ ချစ်ခင်တဲ့ခင်မင်းသူတွေနဲ့ကိုယ်ကွင်ရတဲ့အတွက်ကြောင့်ဖြစ်ရတဲ့ဒုက္ခရေဘေးဒုက္ခမိဘေးဒုက္ခစတဲ့အဲ့ဒီအဆွဲပွားဒုက္ခမြောက်ကြတော့အာနိတန်တဒုက္ခလို့ခေါ်တယ်အကျိုးဖျားလို့ခေါ်တယ်အရင်အဖျားကျိုးနှမျိုးရှိတယ်ဒါနကုသိုလ်မှာလည်းဒီအတိုင်းပဲအကျိုးရင်းအကျိုးဖျားနှမျိုးရှိတယ် ဒါနကုသိုလ်ရှင်ဟာဒီဒါနကုသိုလ်ကြောင့်မောချဧကံလူချမ်းသာနတ်ချမ်းသာဆိုတဲ့ချမ်းသာကိုမောချဧကံရတယ်သူ့ဆန္ဒရှိတဲ့အတိုင်းရကိုရရတယ်ရတဲ့အခါမှာလည်းပဲအင်မတန်ကြည်ကြည်တဲ့အကျိုးကိုရတယ်လူချမ်းသာနတ်ချမ်းသာအကျိုးစိတ်ရှုယတနာ ပေါ်ကြွယ်ဝတဲ့အကျိုးပေါ့ချမ်းသာတယ်ဆိုတာစိတ်ရှုယတနာပေါ်တဲ့ပုဂ္ဂိုလ်မှာချမ်းသာတာကိုအဲစိတ်ရှုယတနာစရှိတဲ့ကြည်ကျယ်တဲ့များတဲ့အကျိုးတရားတွေရတာမုတ်ချရဲ့အကျိုးလူချမ်းသာနဲ့ချမ်းသာရတဲ့အကျိုးပဲဒါနကုတုကအကျိုးတရားပဲလူနာဖြစ်တဲ့ခါမှာအချံအယံအကျော်စောများခြင်းဂုံတရင်ကြည်ကျယ်ခြင်း အပေါင်းသင်းတွေများရင်ကူညီဖိမ့်မသူတွေများရင်စတဲ့အကျိုးတရားတွေကြတော့အကျိုးဖျားလို့ခေါ်တယ်အကျိုးဖျားလို့ခေါ်တယ်တကယ်ချမ်းသာတဲ့ဂရီ40ဂရီ80ဂရီတရားချမ်းသာတဲ့ကျိုးကဒါနကုသိုလ်အကျိုးရင်းပဲသူကခုပြောလာခဲ့တဲ့အကျွေးအရန်တွေပေါ်တာ မိတ်ဆွေငယ်ချင်းတွေပေါ်တာကူညီဖေးမတဲ့ပုဂ္ဂိုလ်တွေပေါ်တာအဆအဆအရရမိမိရဲ့ဘဝတစ်သက်တာမှာကိုချမ်းသာစိတ်ချမ်းသာဖြစ်ဖို့ရန်အတွက်ဝိုင်းဝန်းကူညီဝိုင်းဝန်းပြီးတော့နဘေးကနေပြီးတော့ပတ်ဖို့ကူညီပေးရတဲ့အတွက်ကြောင့်ကိုချမ်းသာရတယ်အဲ့ဒီချမ်းသာတွေဟာအကျိုးဖျားလို့ခေါ်တယ်အကျိုးရင်အကျိုးဖျားတစ်ခုရှိတယ်မြတ်စွာဘုရားရှင်ကတိလေပဋိက္ခယဒိဏတဏမဟာဖလံဟောဒီမာနိတံတော့ သီလ၌တည်၍လှူသောအလှူသည်အကျိုးကြီးအကျိုးများအကျိုးများအကျိုးရင်လည်းကြီးကြ၏အကျိုးဖြာလည်းကြီးကြ၏အရင်အဖြာနှစ်ခုစလုံးကြီးကြအကျိုးဖြစ်စေတယ်သီလမှာတည်ပြီးတော့လှူတယ်လှူမျိုးဧကပုပ္ဖယဇိတဝါနာအာတိတိကပ္ပကောတိယောဒုက္ကတိဏပိဇာနာမိဧကပုပ္ဖတိတံပလာ ဧကပုပ္ပံပန်းတဲ့ဘွဲကိုယဇိတဝနာလှူဒန်းရခြင်းကြောင့်အတ္တိကပ္ပကုတ္တိယောဂဒေ80သောကာလပတ်လုံးဒုက္ကတိဒုက္ကတိဘွားကိုနာပိဇာနာမိမသိရဘူးဣဒံဤအကျိုးသည်ဧကပုပ္ပသာပန်းတဲ့ဘွဲလှူမှုဤဖလံအကျိုးသည်ပန်းတဲ့ဘွဲလှူလိုက်ရတဲ့ပုဂ္ဂိုလ်ဟာဘွားပေါင်းဂဒေ80အပေလေးပါမလားဘူးလေ တဘွားနှစ်ဘွားဆယ်ဘွားတဘွားတရာမဟုတ်ဘောဂတိ80ဘဝဘောဂတိ80အပလီပါမလာဘူးပန်းတပွဲလှူရတဲ့ကုတူကံကြောင့်ဘဝဘောဂတိ80အပလီပါမလာပဲနဲ့လူဘဝနဘဝသူဂတိဘဝတွေမှာဒီချမ်းသာအကျိုးရတယ်တော်နားလည်ကြည့်တယ်တော့ပန်းတပွဲအလှူရအလှူရအမြန်ကျူးကြည့်ပါသလားလို့ကျိုးတော့ကြည့်တယ်ပန်းတပွဲလှူတဲ့အခါမှာ ပုပ္ပာစေတနာမုံစားစေတနာပရစေတနာလို့ခေါ်တယ်စေတနာသုံးမျိုးရှိတယ်ပဋိသင်တွေကိုဓာတ်ရိုက်ပြစ်လိုက်တဲ့အကျိုးဟာမုံစားစေတနာခုရေစက်ချပြီးလှူလိုက်တဲ့အကျိုးပဲရေစက်ချပြီးလှူလိုက်တဲ့အကျိုးဟာတဘွားပဲကျိုးပေးနိုင်တယ်ဘွားပုံတတိ80မပေးဘူးစေတနာတစ်ခုဟာကံတစ်ခုဖြစ်တတ်တဲ့အတွက်ကြောင့်ကံတစ်ခုဖြစ်ပြီဆိုရင်ဘဝတစ်ခုကိုသာသူအကျိုးပေး ခုပုတ်တိရှင်တို့တကိစ္စတို့လူအကျိုးစိတ်စေတနာရေစချအလှတိုက်တဲ့အလှဟာမုံစားစေတနာအဲ့ဒီမုံစားစေတနာတဘဝပဲအကျိုးပြုမှာဂရေ80ဘောအကျိုးမပေးဘူးအနာလည်းဝီကြီးတယ်အဲ့တော့ဒီလိုဆိုတော့ပန်းတပွဲလှတဲ့ပုပုကူကဂရေ80ပဲမလောက်ဆိုဘလို့လဲလို့နားလည်းသာသာနားလည်းကိုအသိကြီးတယ်ပုပ္ပန်စေတနာနဲ့ပရစေတနာနှစ်ခုမှာ အကျိုးတွေကပွားသွားတာမလှူငွေရှိရဖို့ငါဘယ်နေ့ဘယ်နေ့မှဘလို့လှူမယ်ယဟန်ခံလှူမယ်တန်ဃာတနာဆောဆက်ကလှူတတ်မယ်မလှူမီရှိရဖို့မှာဒီကုသိုလ်အလှူဒါနကုသိုလ်ဖြင်းမြောက်ရဲ့အတွက်သွာလာလှုပ်ရှားလှုပ်ကိုင်းဝယ်ချမ်းအဲ့ပြုလုံးနေတဲ့ပုဗ္ဗစရဏမလှူမီရှိဖို့မှာဖြစ်တဲ့အခါမှာကုကုမှာကုသိုလ်တွေများကြီးဖြစ်ခဲ့တယ် ဒီယဟန်ခံတဲ့ကုသိုလ်ကိုလှုပ်ဖို့ရန်တွေ့ဒီကုသိုလ်မပြုမိမဖြစ်မိရှေ့ဘုရားလှုပ်လာခဲ့တဲ့ပုပ္ပစေတနာမှာကုသိုလ်တွေအများကြီးဖြစ်တယ်အဲ့ဒီပုပ္ပစေတနာကုသိုလ်တွေကနေပြီးတော့ဘဝဘုံများစွာအထူးပေးသွားတာလေလှူပေးပြီးတဲ့နောက်ပရစေတနာဩတို့ဘယ်နည်းဘယ်နည်းတို့ဘာတွေလှူဒန်းခဲ့တယ်လို့ကိုလှူပြီးတဲ့ကုသိုလ်ကိုထပ်ထပ်ပွားတာထပ်ထပ်တရိယာတာတရိယာတိုင်းတရိယာတိုင်းဝမ်းမြောက်ဝမ်းသာဖြစ် အဲ့ဒါကိုပရစေတနာခေါ်အဲ့ဒီပရစေတနာတွေကြောင့်ဒီလိုဘဝတွေကများသွားတာဒါနဲ့လည်းထားစိတ်တစ်ခုဖြစ်ရင်ကံတစ်ခုဖြစ်ပုပ္ပစေတနာတစ်ချက်ဖြစ်ကံတစ်ခုဖြစ်တဘဝပုပ္ပစေတနာတစ်ချက်ဖြစ်တဘဝပုပ္ပစေတနာတွေကဂရေပေါင်းများစွာအကေပေါင်းများစွာဖြစ်တော့အဲ့ဒီပုပ္ပစေတနာတွေကနေဘဝပေါင်းများစွာကိုအကျိုးပေးလိုက်တယ်ပရစေတနာပဲလှူပြီးတဲ့နောက်ထပ်ထပ်ဖြစ် အဲ့ဒီပရစေတနာတွေရောက်ဘဝတွေအများကြီးကျူပြီးသွားတာမုံဇစေတနာမှာတော့တစ်ချက်ပဲကျူပြီးသွားတယ်တဲ့ဘဝပဲဣဒံမေပုံညာအသောကံဝံဟောတုလို့လူလေကုသိုလ်ဟာတဘဝပဲသူကျူပြီးတယ်စိတ်တစ်ခုဖြစ်ကံတစ်ခုဖြစ်တာကိုကံတစ်ခုဖြစ်တဘဝပဲကျူပြီးနေတာကိုအဲတော့ဘဝများတာဘာကြောင့်များသွားတာလဲပုဗ္ဗစေတနာမှာထတလဲလဲကုသိုလ်တွေဖြစ်လို့ပရစေတနာတွေမှာ ထတလဲလဲကုသိုလ်တွေဖြစ်လို့အဲ့ဒီပုပ္ပနဲ့ပရစေတနာကြည်ကြဲလေးလေးအကျိုးပေးကြည်ကြဲလေးလေးပဲဘုလိုပြီးသားနေမှာလဲမသားစရာတကူကဒီကုသကဒီပန်းတပွဲလှူဒန်းလိုက်ရတဲ့ကုသကံကြောင့်သူကတိဘဝလူဘဝမှာလူလာဖြစ်တဲ့အခါမှာသူတော်ကောင်းတွေနဲ့ပေါင်းသင်းဆက်ဆံရတယ် သူတော်ကောင်းတွေနဲ့ပေါင်းသင်းဆက်ဆံရတဲ့ခါကျတော့ကိုယ်မှသူတော်ကောင်းတွေအဆုံးမဩဝါဒတွေရပြီးတော့ဒါနာကုသိုလ်တွေထပ်ထပ်ပြုသီလကုသိုလ်တွေထပ်ထပ်ပြုဘဝနာကုသိုလ်တွေထပ်ထပ်ပြုအဲ့ဒီသူတော်ကောင်းတွေနဲ့ပေါင်းသင်းဆက်ဆံရခီရကိုယ်မှကုသိုလ်တွေထပ်ထပ်ပွားသွားတာအဲ့ဒီထပ်ထပ်ပွားသွားတဲ့ကုသိုလ်ကံကြောင့်ဘဝပေါင်းများစွာကုသိုလ်တွေဖြစ်သွားတယ်။တော့နောက်ဘဝပြန်လာတဲ့လူဘဝမှာလူပြန်ဖြစ် သူတော်ကောင်းတွေနဲ့အပေါင်းအသင်းဆက်ဆံပြီးတော့နေရသူတော်ကောင်းတွေရအဆုံးမဩဝါဒကိုနှက်ခံရတဲ့အခါမှာကုသိုလ်တွေကိုမထထပွားအဲ့ဒီကုသိုလ်တွေကထထထထတဘွားပြီးတဘွားတဘွားပြီးတဘွားဘွားပေါင်းများစွာမှာကုသိုလ်တွေပွားပွားခါခါကြတော့ဘွားပေါင်းများစွာဂတိ80ဂတိ100ဘွားပေါင်းအပယ်လေးပါမလားပဲနဲ့အကျိုးပြီးသွားတယ်ဒီလူယူဆရတယ်ဒီလူနားလည်ထားရတယ်ကုသိုလ်ကံကသူတော်ကောင်းဖြစ်တဲ့နေရာမှာသူကအကျိုးပေးသွားတာကို သူတော်ကောင်းတွေကိုရှိတဲ့နေရာမှာကျူပြီးတော့သူတော်ကောင်းတွေကိုမှီရပြီးတော့ကိုကကုသထထပြုရတာကိုကုသထထပြုတော့ထထဖြစ်တာပေါ့ထထဖြစ်တော့သူကတိဘောတွေထထရသွားတာပေါ့အဲ့ဒါကိုဆုလူတယ်ဧကပုပ္ပံပန်းတပကိုယဇိတနာဒုဒ္ဒခေယခင်းကြောက်အတ္တိတိကပ္ပကောတိယောကုတိ80တဘွားတို့ပါလုံးဒုက္ကတိဒုက္ကတိဘွားကိုနာပိဇာနာမိမသိဘူးပဲအပယ်လေးပါးကိုမလာဘူးတဲ့ကတိ80ပန်းတပွဲ တော့တဘွားမှာပန်းတပွဲသာထူသွားတဘွားမှာပန်းတပွဲဆိုလို့ရှိရင်ဒီပုဂ္ဂိုလ်ပယ်လေးပါလားပါအောင်မလားအဲမလားဘူးဒါအဓိပ္ပာယ်ကဒီလိုမျိုးဆူလို့သွားတာမျိုးမဟုတ်ဘူးနော်ပုပ္ပစေတနာနဲ့ပရစေတနာတွေထထဘွားလို့ဘွားပေါ့ပယ်လေးပါကလောသွားတယ်သူကတိဘဝလူဘဝမှာဖြစ်တဲ့ခါမှာလည်းပဲသူတော်ကောင်းတွေနဲ့ပေါင်းသင်းဆက်ဆံရခြင်းကြောင့်သူတော်ကောင်းတွေကဆုံးမဩဝါဒကိုရပြီးတော့ကုသိုလ်တွေထပ်ထပ်ပြုတဲ့အဲ့ဒီထပ်ထပ်ပြုတဲ့ကုသိုလ်ကံကြောင့် ဘဝပေါင်းများစွာအပယ်လေးဘက်ကလောသွားတယ်ဒီလိုယူဆရတယ်ပြီးတော့ပန့်တပွဲလှူတာနဲ့ဂရေ80အပယ်လေးဘမလောက်ဆိုရှင်ဘုကလည်းပန့်တပွဲပဲလှူထားလိုက်မယ်ဒီပြင်ဘာမှမလှူတော့ဘူးဂရေ80အပယ်လေးဘမလောက်ဆိုချမ်းသာမယ်ဆိုရှင်လေအဲ့လိုဖြစ်သွားမှာပေါ့ဒါကြောင့်မို့မြတ်စွာဘုရားဟောတဲ့ဒေသနာတော်ကိုယူဆတဲ့အခါမှာအအသိဉာဏ်မရှိရင်တိတ်ဆောင်းသွားတာဒီထားရတယ်ဒါမတိတ်ဆောင်းစေရဘူး မြတ်စွာဘုရားရှင်သူဝိမင်းကြီးအလောင်းတော်ဖြစ်စဉ်ကာလတုန်းကအလှခံပုဂ္ဂိုလ်ကိုမျက်လုံးလှူတယ်ကြောက်ဘူးရတယ်ဟုတ်လားမျက်လုံးစုံလှူလိုက်တာပါပဲကောင်းကင်မှာရှိတဲ့နက္ခကျက်တရားတွေကနေသေးတယ်တဲ့မြတ်စွာဘုရားရှင်အလောင်းတော်များလှူတဲ့မျက်လုံးကဒိဋ္ဌံများတယ်ဒါလည်းပဲပုပ္ပစေတနာနဲ့ပရစေတနာတွေထပ်ထပ်ပွားလို့များတဲ့ကျိုးကိုဖော်ညွှန်းတဲ့သဘောပဲ ကုသိုလ်တစ်ခုဖြစ်ရင်ဥပစေတနာမှာကိုစေတနာကကောင်းလေးလေးအကျုပ်ပိထဲသံလေးလေးပရစေတနာမှာကုသိုလ်တွေထပွားလေးလေးအကျုပ်ပိထဲသံအဲဒါကြောင့်ကုသိုလ်တစ်ခုဖြစ်ရင်ဥပစေတနာမှာကိုစေတနာကကောင်းလေးလေးအကျုပ်ပိထဲသံလေးလေးပရစေတနာမှာကုသိုလ်တွေထပွားလေးလေးအကျုပ်ပိထဲသံလေးလေးဒါကြောင့်မို့ကုသိုလ်ပြုစဉ်ကံကျိုးမြင်သည့် ဉာဏ်ရှင်ဘိကတိဟိကုတုခေါ်ဆိုကြယုအကျုံးမမြင်ဉာဏ်မရှင်သော ခေါ်တင်ဒွိဟိကုတုစိတ်သည်ကြိတ်လိတ်သိသရှင်းနောက်နှံရဝယ်ညှမ်းမှုကုသိုလ်ဥက္ကဆို၏ထိုထိုနှစ်တန်အကုကြံလင် ခေါ်တွင်ဩမကမိုံကြသည်မှိုက်ကြလွယ်ဖို့အချုပ်သည်သိရကြီးတယ်ကုသိုလ်မှာတိဟိဥက္ကဋ္ဌကုသိုလ်ရှိတယ်တိဟိဩမကကုသိုလ်နှမျိုးရှိတယ် တိဟိတ်ဆိုတာတိဟိတုကဆိုတဲ့ပါဠိကိုတိဟိတ်သူဒီမြန်မာပြန်ထားတယ်တိဟိတုကဆိုတာအကြောင်း၃ပါးပြည့်စုံတဲ့ကုသိုလ်ကိုတိဟိတ်ကုသိုလ်ခေါ်တယ်အကြောင်း၃ပါးကဘာတော့ဆိုအာလောဘအာဒေါသအာမောဟခဏလူရှင်မိသားစုကိုစောလွှမ်းလိုက်တဲ့လှူဒန်းလိုက်တဲ့ပစ္စည်းပေါ်မှာတွေ့တာမှုမရှိရှိတာကိုဘာလို့ခေါ်တယ်လဲအာလောဘ အာလောဘအကြောင်းကိုမှပြည့်စုံရတယ်။နောက်အာဒေါသအာဒေါသဆိုတာကိုလှူတဲ့ပစ္စည်းကိုလှူခံပုဂ္ဂိုလ်များ စားစေခြင်းနဲ့ဝါဝလင်းလင်းသုံးဆွဲစေခြင်းနဲ့ရစေခြင်းနဲ့မေတ္တာတရားအဲ့ဒါကို အာဒေါသလို့ခေါ်တယ်။နောက်အာမောဟပညာဣတမေပုံညာအသဝခေယဝဟောတုဤကုသဟာနိဗ္ဗာန်ကိုမုတ်ချက်ကံရမယ်လို့ ယုံကြည်ပြီးတော့လှူဒါန်းနေတဲ့ကုသိုလ်ကိုအာမောဟလို့ခေါ်တယ်ပညာအဲ့ဒီအကြောင်းသုံးပါးပြည့်စုံပြီးလှူတဲ့ကုသိုလ်ကိုတိဟိတ်ကုသိုလ်လို့ခေါ်တယ်သူကနိဗ္ဗာန်ကိုဓာတ်ရိုက်ပြုပြီးသွားတယ်အာလောဘရဲ့အာဒေါသရဲ့အာမောဟရဲ့အဲ့ဒီသုံးပါးကိုဘာခေါ်လဲဟိတ်အကြောင်းတရားအကြောင်းကိုဟိတ်လို့လူမြန်မာပြန်တယ်အကြောင်းသုံးပါးပြည့်စုံတဲ့ကုသိုလ်ကိုတိဟိတ်ကုသိုလ်အကြောင်းသုံးပါးပြည့်စုံတဲ့ကုသိုလ် အဲ့ဒီအကြောင်းသုံးပါးပြုစုတဲ့ကုသိုလ်ထဲမှာလည်းပဲဥက္ကဋ္ဌကုသိုလ်ဩမကကုသိုလ်ဒီမျိုးရှိတယ်ဥက္ကဋ္ဌကုသိုလ်ဆိုတာကအမြန်စားကုသိုလ်ဩမကကုသိုလ်ဆိုတာကကုသိုလ်အရအကျိုးရနဲသွားတဲ့ကုသိုလ်ဒီမျိုးရှိတယ်အဲ့တော့ကုသိုလ်ပြုစဉ်ကံကျိုးမြင်ပြီးဉာဏ်ရှင်ပြီးကတိဟိကုသိုလ်ခေါ်ဆိုကြရောကံကျိုးကိုမြင်သွားပြီးဉာဏ်လည်းရှင်ပြီးပြီးတိဟိကုသိုလ်ဖြစ်သွားပြီ အကျိုးမမြင်ဉာဏ်မရှင်တော့ခေါ်တွင်ဒုဟိကုတုစေတီကုတုရဲ့ကျိုးကိုမမြင်ဘူးဉာဏ်မရှင်မှုဆိုရှင်ဘာဖြစ်သွားမလဲဒွိဟိကုတုခေါ်တယ်ဒွိဟိဆိုတာဉာဏ်မပါဘူးအလောဘနဲ့အဒေါသနှစ်ခုတော့ပါတယ်အမောဟခေါ်တဲ့ဉာဏ်မပါဉာဏ်မပါတော့အဲ့ဒီကုတုဟာနိဗ္ဗာန်ကိုမရတော့ဘူးတန်တရားထဲမှာတော့အကျိုးဖြစ်စေတဲ့နိဗ္ဗာန်ကိုမရဘူးဒုဟိကုတုခေါ်တယ်ဉာဏ်ကင်းသွားလို့နိဗ္ဗာန်မရဘူးအကျိုးမမြင်ဉာဏ်မရှင်တော့ခေါ်တဲ့ဒွိဟိကုတုစေတီ ကြိတ်လိတ်သိက္ခာရှင်းနောက်နှရဝယ်ညှမ်းမှုကုသိုလ်ဥက္ကဆို၏ဟောကြိတ်လိတ်သိက္ခာရှင်းနောက်နှရဝယ်ညှမ်းမှုကုသိုလ်ဥက္ကဆို၏ဆိုတာကခုဥတိဟေတောကိစ္စရတူတဲ့ကုသိုလ်ပုပ္ပစေတနာမှာဝမ်းမြောက်ဝမ်းသာဖြစ်တယ်ဒါရှိဖို့ပရစေတနာလှူပြီးတဲ့နောက်မှာဝမ်းမြောက်ဝမ်းသာဖြစ်တယ်အဲ့ဒီပုပ္ပနဲ့ပရနှစ်ခုမှာညာရှင်ပြီးတော့ညှမ်းလိုက်ရင်အဲ့ဒီကုသိုလ်ဟာတိဟိဥက္ကဋ္ဌကုသိုလ်ခေါ်တယ် များသောပုထုခေါ်သွားခေါ်တယ်ပုပ္ပါနဲ့ပရနှစ်ခုမှညံရှိရင်ဘာဖြစ်သွားလဲများသောကုသိုလ်ခေါ်တယ်ဒါတတိုင်းသူ့ကိုပေါင်းလိုက်တော့တိဟိဥက္ကဋ္ဌကုသိုလ်အလောဘအဒေါသအမောဟသုံးပါးပါလို့သူ့ကိုတိဟိကုသိုလ်ပုပ္ပါနဲ့ပရစေတနာနှစ်ခမ်းခုမှညာရှင်လိုက်တဲ့အတွက်ကြောင့်မို့ဥက္ကဋ္ဌအကုသိုလ်ပေါင်းလိုက်တော့တိဟိဥက္ကဋ္ဌကုသိုလ်ဟဲ့အမတန်များတဲ့ကုသိုလ်ခေါ်တယ် အဲ့တော့ပုပ္ပန်နဲ့ပရနှစ်ခုမှညံမရှိရင်ဒွိဟိတ်ဖြစ်သွားရကုသိုလ်အရနဲ့သွားဩမကကုသိုလ်ဖြစ်သွားရကုသိုလ်အရနဲ့သွားတိဟိတော့ဖြစ်တယ်ရနဲ့သွားတယ်ဒါကြောင့်ကုသိုလ်သူပြီမဲ့အရများတဲ့ကုသိုလ်အရနဲ့တဲ့ကုသိုလ်တစ်ခုအာလောဘအာဒေါသအမောဟကအကြောင်းသုံးပါးပုပ္ပန်နဲ့ပရနှစ်ခုမှညံရှင်တာကညာတဲ့အကျိုးကိုဖြစ်စေတယ် အဲကြောင့်မို့ကုသပြုတ်တတ်ရင်ပန်းတပွဲလှူတဲ့ကုသသီးပင်လင်ဂရေ80ဘဝဘောပလီဘမလာဘူးဆိုတာဒါဘူးဆိုလိုတာဉာဏ်ရှင်တားဖို့လူတယ်ဒါကြောင့်ကုသပြုစဉ်ကံကျိုးမြင်သည့်ဉာဏ်ရှင်ပြီးကတိဟေကုသခေါ်ဆိုရာယောကံနဲ့ကံအကျိုးမြင်ရမယ်တဲ့မိမိလှူဒန်းတဲ့ဒါနာကုသိုလ်ကိုသိရမယ်ဒီဒါနာကုသိုလ်အကျိုးဘလောက်ထိပေးခြင်းကစွာနိုင်တယ်လို့နားလည်ထားရမယ်အဲ့ဒါကို ကုသိုလ်ပြုစေကံကြိုးမြင်သည့်ဉာဏ်ရှင်ပြီးကတိဟိတ်ကုသိုလ်ခေါ်ဆိုကြရောအာလောဘအာဒေါသအမောဟသုံးပါးနဲ့တွဲပါပြီးတော့လုတဲ့ကုသိုလ်ပြုသူတိဟိတ်ကုသိုလ်အကျိုးမမြင်ဉာဏ်မရှင်သောခေါ်တွင်ဒွိဟိတ်ကုသိုလ်စေသည်ကုသိုလ်ကံနဲ့ကုသိုလ်ကအကျိုးကိုမမြင်ဘူးဉာဏ်မပါဘူးဆိုရင်ဘာဖြစ်သွားရောဒွိဟိတ်ကုသိုလ်ဖြစ်သွားနိဗ္ဗာန်မရတော့ဘူးအကျိုးမမြင်ဉာဏ်မရှင်သောခေါ်တွင်ဒွိဟိတ်ကုသိုလ်စေသည် ကိလေသိတ်သရှင်းတော့နှရဝယ်ညှ့မှု ကုသိုလ်ဥက္ကဆိုဤခုနပြောလာတဲ့အတိုင်းပုပ္ပစေတနာနဲ့ပရစေတနာမှာညာတွေထထပွားရင်ဘာကြသွားရောဥက္ကဋ္ဌကုသိုလ်ဖြစ်သွားထို့ထို့နှစ်တန်အကုချံလင်ခေါ်တွင်ဩမကမြေုံကြသည်တဲ့ပုပ္ပနဲ့ပရဏကုမှာအကုသိုလ်ချံရသွားတော့ဘာဖြစ်သွားပြီဩမကကုသိုလ်ဖြစ်သွားပြီတဲ့ကုသိုလ်ကညံ့သွားပြီတဲ့ဖြစ်တတ်တယ်မို့လားဖြစ်တတ်တယ်ကုသိုလ်လှူမပိမိမှလည်းပဲ အကြောင်းမျိုးမျိုးကြောင့်ဒေါသတွေပဲခတ်တတ်တယ်အကုသိုလ်ခတ်တတ်တယ်လှူမဲ့ပေးပြီးမှလည်းအကြောင်းမျိုးမျိုးကြောင့်လှူရှင်များနှလုံးမသွင်းတာမလိမ္မာလာတဲ့ကြောင့်အကုသိုလ်ဖြစ်သွားတတ်တယ်လှူပြီးတဲ့နောက်ပိုင်းမှလည်းပဲနှလုံးသွင်းမလိမ္မာရင်အကုသိုလ်ဖြစ်သွားတတ်တယ်အဲ့တော့နှစ်ခုပုပ္ပနဲ့ပရနှစ်ခုမှာအကုသိုလ်ပါသွားရင်ဩမကကုသိုလ်ခေါ်တယ်ကုသိုလ်ဘာဖြစ်သွားတယ်လဲအရနဲသွားတယ်ဒါကြောင့်မို့ နားလဲတယ်ဟုတ်လားဒါကြောင့်ဘုန်းကြီးပိသတရားနာပိသနားလဲလားဟေးဒါကြောင့်ဟုတ်အဲဝတ္ထုသင်္ကကတော့ဘုန်းကြီးပါပြောတယ်လေအကျင့်၅ပါးတွေပဲတရားဟောလိုက်ရတယ်မဟုတ်လားအဲဘုဖြစ်စေခြင်းရစေခြင်းတာကိုကိုပြုတဲ့ကုသိုလ်ကိုကကိုကညံမရှိမှုဆိုရင်ဘလင်ဘလင်ဘလင်ဘလင်ဘလင်ဘလင်စကားပြောရင်ကိုပြုတဲ့ကုသိုလ်ပေါ်မှာညံတွေပါပါဖို့အားပါပြသွားမလဲနဲ့သွားတော့အာရော့သွားတော့အာပြောသွားတာပေါ့ ဘုန်းကြီးကချားပိတ်လို့တဲ့ရေစချာလဲဆိုတဲ့စိတ်စေတနာမပေါင်းညာကမရှင်ကုသလောက်ပြီးတော့ကုသအကျိုးကရနေသွားတတ်တယ်ဒါရောက်တာထထထထပြောနေတာဘုန်းကြီးတော်တော့အရင်ဘုန်းကြီးပြောသလိုပေါ့ကိုတပီးလေးတွေခက်တန်လေးတစ်ချောင်းဘောပင်လေးတစ်ချောင်းပလာစာအုပ်လေးတအုပ်လှူပြီးမဲ့ချိန်ဆိုရပြီးတော့အင်မတန်အယုသည်ပြုတ်ပြီးတော့နေပောင်ရည်စူးပြီးလှူတာပါပဲဒီလိုလှူတိုင်းတော့ပြအကျိုးများသွားပြီပေါ့ဒါကမြတ်စွာဘုရားရှင်က ဧကပုပ္ပံပန်းတယ်ပွင့်ကိုယဇိတဝနာလှူဒန်းခရခြင်းကြောင့်အတိတိကပ္ပကောတိယောဂတိ80သောဘဝတို့ပတ်လုံးဒုက္ကတိဒုက္ကတိဘဝကိုနာပိဇာနာမိမသိဘူးမဲ့ဘူးဣဒံဤအကျိုးစီကဧကပုပ္ပသပန်းတကွယ်လှူမှုဤဖလံအကျိုးတရားပါပဲတဲ့လှူတိုင်းရင်ဘာဖြစ်သွားတယ်လဲမြင်ရတယ်ညောင်စည်းလောက်လှူရင်ညောင်ပင်လောက်ရကြာဖို့တယ်မလားဒါလှူတားနာဘူးဆိုလို့ ုန်းကြီးကလှူတားသိချင်တာကိုလှူတားသိချင်တော့ပျောနေရတယ်ခုတက္ကရာမတွေအများများဖြစ်သိချင်တာကိုတော့ကဲဆိုင်ကျုများများမလို့ရှင်ဘူးလားအဲလို့ရှင်တာဗောဘဝတန်တရားမှာနိဗ္ဗာန်မရမင်ကာလစัจ जान ဘဝတန်တရားမှာရှင်ရလူပြတဲ့ခါမှာလည်းပဲချမ်းသာတဲ့ကျုကိုကိုမလို့လားပဲဘူးလားလို့လားတာပါပဲချမ်းသာမှလှူနိုင်တတ်နိုင်မှာမဟုတ်ဘူးလားဆင်းရဲလှူနိုင်ပါမလားမလှူနိုင်ဘူး လောက်ကြည့်ကျုလောက်ကိုယ်တရာကျိုးဆိုတာချမ်းသာမှလှူနိုင်တယ်မချမ်းသာရင်မလှူနိုင်ဘူးမလှူနိုင်ပါဘူးလှူကျင်တဲ့စိတ်ရှိပြီမဲ့ဘာဖြစ်တယ်လဲမလှူနိုင်ဘူးဝိသကအကြောင်းမှကြီးများဟာဝိသကပုပ္ပယောကြောင်းကြီးကိုဆွမ်းလို့လှူဒန်းဘဝဘဝပေါင်းဂရေနဲ့ခြီပြီးတော့သူသူစိတ်ထမှာပါလာခဲ့တာတွေဂေါတမမြတ်စွာဘုရားရှင်လက်ထက်ရောက်တဲ့အခါကျတော့မှဒီပုပ္ပယောကြောင်းတကြီးသူလှူရတာလေကိုယ်ကလေးထိုက်တန်တဲ့ဒီမဟာလာတတန်ဇာကြီးကိုသူပိုင်တဲ့မာတာတန်ဇာကြီးကိုရောင်းချထုခွဲ့ပြီးတော့ ဒီကြောင်တိုက်ကြီးကိုဆောက်လို့ထူထမ်းတာပါပဲသူဟိုးဘဝပေါင်းများစွာဘဝပေါင်းကတိနဲ့ချီပြီးတော့ဒီလိုကုသိုလ်များပြုရှင်လာဆန္ဒတွေသူမှဖြစ်ပေါ်လာတာခုဂေါရမမြတ်စွာဘုရားရှင်လက်ထက်ရတဲ့ခါကျသူသူကုသိုလ်သူဆန္ဒပြီးသွားပြီဝိသကကိုဘုံစင်ဆန်ပြီးတော့နတ်ပြည်ထောက်ထမ်းမှာသွားနေတယ်ကြည်တာတဲ့ပုဂ္ဂိုလ်ဆိုမြင်မှာပါပဲဝိသကဘလောက်ချမ်းသာတယ်ဆိုတာလေအဲ့ဒါကြည်လောကီအကျိုးတရားတွေဒါကြောင့်မို့လောကီအကျိုးမှာကသဒ္ဓတရားက ရှိရှိတယ် တရားတရားကဥစည်းပဒနာဖြစ်တယ်လောကီအကျိုးတရားကုသိုလ်မှာတရားတရားကအဓိကလောကုတ္တရာကုသိုလ်ကြတော့ပညာကအဓိကတရားနဲ့ပညာနှစ်ခုတွဲသွားရတယ်သူကသူ့အဆုတ်ရှိတယ်သူကတရားနဲ့ပညာတရားတရားတွေသိကောင်းရင်ပညာမပါဘူးဆိုရှင်လည်းပဲမလှူသေးပဲနဲ့သွားလှူတတ်တယ်မကြည်ညိုသေးပဲနဲ့သွားကြည်ညိုတတ်တယ်သိရည်ကြည်တယ်တရားနဲ့ပညာဘက်မျှပြုတ်သွားတယ် အဓိကကတော့ပြည့်လောကီကုသိုလ်မှာတရားတရားကရှိသွားဥဆောင် လောကုတ္တရာကုသိုလ်ကြတော့ပညာက ရှိသွားဥဆောင်သွားတယ်သူကပဋ္ဌာနာတရားနှစ်ခုရှိတယ်သူကဘယ်မြမ်းမှဒီတော့လောကီမှာပဲလူလူလောကုတ္တရာမှာပဲဖြစ်ဖြစ်တရားနဲ့ပညာနှစ်ခုမျှသွားပြီဆိုရှင်တော့ပြည့်အကျိုးပြောစရာကိုမလိုတော့ဘူးပညာနဲရင် မကြည်ညိုသေးတဲ့ပုဂ္ဂိုလ်တွေကိုလည်းပဲသူကကြည်ညိုမိတတ်တယ်ဒါပြောယုံကြည်လွယ်တာပေါ့ ညာမရှိဘူးဆိုတာယုံကြည်လွယ်တာပေါ့ညာရှိပြီးတရားတရားနေပိုင်းရင်လည်းပဲအကျိုးကမများဘူးဒါကြောင့်မို့ဘာမြားဖို့လို့လဲလဲတရားနဲ့ပညာအတုဆုပ်တယ်ကြောင့်တရားကိုလည်းမလွန်စရာဘူးရော့လည်းမရော့စရာဘူးညာလည်းထို့အတူပဲရော့လည်းမရော့စရာဘူးပူလည်းမပူစရာဘူးမျှသွားတယ်နွားနဲ့ကောင်ထဖို့မျှပြီးတော့သွားရင်လှဲမောင်သမားဘာဖြစ်တယ်လဲသက်သာတယ်မို့လားမျှပြီးတော့သွားတာအဲ့ဒါကိုမြတ်စွာဘုရားရှင်အားကြီး နွားနဲ့ကောင်မျှပြီးတော့လှဲမောင်းတဲ့ဥပမာတူတာကိုမြတ်စွာဘုရားဟောတာပါပဲတရားနဲ့ပညာအဓိကဒါပါပဲเนาะနားလည်သွားပြီเนาะတကယ်လည်းဒီနေ့ဘုဒ္ဓရှင်ဒေါခင်စံမိသားစုတို့ကသူသာကြီးကိုဗုဒ္ဓမြတ်စွာသာသနာပုံထက်ကိုထည့်ပြီးတော့ဒီနေ့ယဟန်ခံပြုတဲ့ကုသိုလ်ပြုတဲ့အာယုံဆုံးဆက်ကလူတန်းတဲ့နေဆုံးဆက်ကလူတန်းတဲ့မျက်မှောက်မှာပြုပြင်ထားတဲ့လူပဲတန်းပဲပစ္စည်းမျိုးကိုရီမှတ်ထားတဲ့အတိုင်းဆက်ကလူတန်းတဲ့ဘုံကြီးအတွက်သိတာပစ္စည်းလေးပါအတွက်ဆိုငွေတသိန်းကိုလည်းပဲနဝကမှာဆက်ကလူတန်းတဲ့ ပြန်တဲ့တခါတခါမှများလဲကုတို့လှူဒန်းထားတဲ့ကုသူတွေအားလို့စုပေါင်းပြီးတော့ရှေးကပြုခဲ့တဲ့ကုသူတွေရကနေပြုတဲ့ကုသူတွေအားလုံးတော့ဒီလိုလိုတွေ့ပန်းတင်ပွေလှူတဲ့ကုသူသီပင်လင်းပုံပန်းနဲ့ပရနှစ်ခုခြံရံပြီးတော့ဉာဏ်ပညာကြီးကျယ်ရဲ့ဘဝပေါင်းဂရေ80ဒီအကျုပ်ပေးနိုင်သေးတယ်ဆိုရင်တော့ပြောစရာလိုသေးရလားအေးပြောစရာမလိုဘူးဒါကြောင့်မို့ဒီကနေ့